1998ခုနှစ်စက်တင်ဘာလ1ရက်တနင်္လာနေ့ဒီကနေ့မှာ3နာရီနဲ့16မိနစ်အချိန်မှာတရားဝဲစဟောရမယ့်တရားကတော့ဗာတရားပါလိမ့်မလို့ဗာတဲ့ဓမ္မစကြာတရားဆုံးသေးဘူးလားဟမ်ဆုံးပြီလို့လားဟုတ်လား အရှင်ကိုဏ္ဏတောင်မှပဲယ ahanan ဖြစ်သောတာပန်ဖြစ်သွားပြီမဟုတ်လားအဲ့တော့မဆုံးနေဘူးလားဗါတဲ့အော်အကျဉ်းပဲအကျဉ်းပဲတဲ့အကျယ်ဟောပြီဆိုလို့ရှိရင်တော့ငိုက်တော့မှာပဲတဲ့ဟုတ်လားဟမ်အကျယ်ဟောရင်ဘာကြောင့်ငိုက်မှာအကျယ်ဟောရင်အသေးစိတ်မှာမို့ အသေးစိတ်တဲ့အခါကျတော့ငါရောဒီတော့ဓမ္မစကြာအချင်းချုပ်ပြောလိုက်တာပြီးသွားပြီဓမ္မစကြာတရသားရဲ့အစာကတော့ဒွေမေဘိက္ခုကစားတာပေါ့ရှိကဟာတော့ဧကံသမယံဘဂဝါဗာရဏတိယံဝိဟရတိဣတိပတနေမိဂရာယေအဲ့ဒါကတော့ဏိဒံခေါ်တယ်ဏိဒံ ဏိဒံဆိုတာတရားတော်ဟောရာဌာနဟောရခြင်းရဲ့အကြောင်းတရားနာပုဂ္ဂိုလ်အဲ့ဒါတွေပြောပြတရားသားကတော့ဒွေမေဘိက္ခွေအန္တာပဝဇိတေနနသေဝိတပ္ပယောစာယံကာမေတုကာမတုခန္ဓိကံနုယောကောဟိနောကာမောပောထုဇနိကော အနရိယောအနတ္ထတံဟိတော ယောဇာယံအတ္တကိလမထာနုယောကိုဒုက္ခောအနရိယောအနတ္ထတံဟိတောယဟန်တို့လောကမှာရှင်များယဟန်များသို့မဟုတ်ကိလေသာကိုမိမိတဏ္ဍာမှနှင်ထုတ်တဲ့အကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်များဟာအစွန်းနှစ်ပါးကိုမမီဝဲရဘူး ပါဠိမှာပပဇိတေနာလို့ရှိရင် ပပဇိတေနာဆိုတာရှင်ကိုလည်းပပဇိတလို့သုံးတယ်ယဟန်ကိုလည်းပပဇိတလို့သုံးတယ်နောက်တချို့နေရာကျတော့ခွဲကြသုံးတယ်ပပဇိတဆိုရင်ရှင်သာမဏေဥပတမ္ပနာဆိုလို့ရှိရင်ယဟန်လို့ဒီလိုခွဲကြသုံးတယ်ပြီးတော့ဘိက္ခုဆိုလည်းယဟန်ဒီနေရာမှာတော့ ပပဇိဒေနာဆိုတာမိမိတဏ္ဏကကိလေသာကိုနှင်ထုတ်တဲ့အကျင့်ကျင့်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်။အဲဒါရှင်ရောယဟန်ရောအမျိုးသားရောအမျိုးသမီးရောကိလေသာငြိမ်းရေးအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်မှန်သမျှပပစိတာကိလေသာကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ဒါကြောင့်မို့ကိလေသာကို နှင်ထုတ်တဲ့အကျင့်တဏီကိလေသာငြိမ်းချောင်းအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအစွန်းနှစ်ပါးမမီဝဲရဘူးတစွန်းကကာမတုခံလိကာယုနုယောဂအစွန်းတစွန်းကအတ္တကိလမထာနုယောဂအစွန်းဒီအစွန်းဆိုတဲ့စကားကအန္တဆိုတဲ့ပါဠိကိုဖတ်သက်ပြန်တာအန္တကအစွန်းလည်းဟောတယ်အဖို့လည်းဟောတယ် ဟိုအင်္ဂလိပ်ဘာသာပြန်နေမှာတော့အစွန်းကိုပဲသူတို့ယူတယ် the two extremes လို့အဲ့လိုသုံးတယ်အစွန်းကတော့ပိုးပြီးတော့နားလည်လို့လွယ်တာပေါ့လေအဖို့ဆိုတာတော့အဖို့အစုပေါ့ကမတုကံလိက အဖို့အစုအတ္တကိလမထာကနုယောကအဖို့အစုနဖို့နစုနောက်တော့အလေက အဖို့အစုတစ်ခုကမေဇိမပฏิပဒါ အလယ်လအဖို့စုအဲ့လိုသုံးစုဆိုလိုတာအဲ့ဒါတော့အထကထာမှာအန္တကိုဘာကဆိုတဲ့စကလုံးနဲ့ဖွင့်ထားလို့အဖို့အစုလို့ဘာသာပြန်အစွန်းဆိုတော့ပိုပြီးနားလဲဘယ်ဟာဖြစ်ဖြစ်အစွန်းရောက်သွားရင်တော့မကောင်းတော့အစွန်းရောက်သွားရင်ဘာလို့မကောင်းလဲလိတ်ကြဖို့နီးလို့ပေါ့မဟုတ်လား အစွန်းရောက်သွားရင်လိမ့်ကြဖို့နှီးသွားပြီဒါကြောင့်အစွန်းမသွားနဲ့အလေတိုးအဲ့ဒီအစွန်းနှစ်ပါးကကာမတုခန္ဓိကနိယောဂဆိုတာအစင်တန်အနယတာထိတွေ့စရာအဆုံးကာမဂုဏ်အာယုန်နေမှာကိလေသာကာမဆိုတဲ့လောဘတဏှာရာဂနဲ့ခံစားမှုအဲ့ဒီလိုခံစားနေတာကိုကာမတုခန္ဓိကနိယောဂအစင်လာလာလေးကြည်ပြီးသဘောကျအရသာတွေ့နေ အတန်ကောင်းကောင်းလေးနားထောင်ပြီးတော့သဘောကျအရသာတွေးနေအနံ့မွေးမွေးလေးနမ်းပြီးတော့သဘောကျအရသာတွေးနေအရသာကောင်းကောင်းလေးတွေးပြီးတော့သဘောကျအရသာတွေးနေထိစရာတွေးစရာကောင်းကောင်းလေးနူးနူးညံ့ညံ့လေးထိတွေ့ပြီးတော့အရသာတွေးနေကြံတွေးစရာသဘောအယူဆလေးကိုကြံတွေးပြီးကိုယ့်ကိုယ်ကိုသိအဟုတ်ကြီးထင်ပြီးသဘောကျတယ်အဲဒါလို့ အစင်းသာအနံ့ရတာချွတ်တိစရာကာမကာမဝတ္ထုခေါ်တဲ့ကာမဂုဏ်အာယုံတို့ကိုအာယုံပြုပြီးတော့ချမ်းသာခံစားနေတာဟာကာမတုခံလိကနုယောဂအဲ့ဒါလည်းပဲအစွန်းကြတယ်တဲ့လက်ရစွန်းအဲ့ဒီအစွန်းကိုမိဝဲလို့အဲ့ဒီအစွန်းတိုင်းလိုက်နာကျင့်ကြံလို့ ကိလေသာမငြိမ်ဆင်းရဲမငြိမ်မှုနောက်တစ်ဆုံးကတော့အတ္တကိလမထာနိယောဂကိုပင်မအောင် ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်ရှိကအိန္ဒိယမှာကိုပင်မဆင်းရဲအောင်ကျင့်ခြင်းအပြင်လောဘဒေါသမောဟကိလေသာတွေကုန်ပြီးတော့ကိလေသာငြိမ်းနိုင်တယ်လို့ယူဆပြီးကျင့်ကြတာရှိတယ်အဲ့ဒီအကျင့်မျိုးအဲ့ဒါလို့ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့် ကျင့်ခြင်းအပြင်လည်းကိလေသာမငြိမ်းနိုင်လို့ဒီအကျင့်လည်းပဲအစွန်းတစွန်းပဲတဲ့လက်ဝဲစွန်းဒီတော့ဘယ်လိုမှကိလေသာငြိမ်းဆင်းရဲငြိမ်းနိုင်မလဲသန္တရာဘောကလွတ်နိုင်မလဲဆိုတော့အစွန်းမရောက်စေနဲ့အလေတိုးတဲ့အလေလန်းအတိုင်းသွားပြီဆိုလို့ရှိရင်တော့6ထဲလိမ့်ကြမှမစိုးရင်ရတော့ဘူးတဲ့အလေလန်းဆိုတော့လိမ့်မကြဘူး အဲ့ဒီအလယ်လန်းကဒီအလယ်လန်းကိုဒိုများထိုးထွင်းသိထားတယ်တဲ့မြတ်စွာဘုရားကအဲအခုနအစွန်းနှစ်ပါးမှာကာမတုခန္ဓိကနိယောဂဆိုတဲ့ကာမဂုဏ်အာယုန်နေကိုအာယုန်ပြုချမ်းသာခံစားနေတာအဲ့ဒီအကျင့်ကဟိနောယုံညံ့နေတဲ့ခမ္မော ရွာသူရွာသားမြို့သူမြို့သားတွေလုပ်တဲ့အလုပ်ပဲတဲ့ရှင်ဟံမလုပ်ရဘူးဟိနောဂါမော ပောထုဇနိကော အများစုဖြစ်တဲ့လူညံ့နေခံစားတဲ့အကျင့်ပဲတဲ့အ ਨੇ စုဖြစ်တဲ့လူတော်လူကောင်းလူမြတ်တွေကတော့အဲ့ဒါခံစားဖို့အာမထုတ်ပါဘူးတဲ့ အနရိယောဒါဒီအကျင့်တွေမဖြူစင်တဲ့အကျင့်မပြင်းမြတ်တဲ့အကျင့်ပဲအနတ္ထတံဟိတောလိုအပ်တဲ့ဆင်းရဲငြိမ်းခြင်းဆိုတဲ့အကျိုးနဲ့မဆက်ဆက်ပါဘူးဘာမှဆိုင်ဘူးတဲ့ကာမဂုဏ်အာယုန်တွေခံစားတာနဲ့များလိုအပ်တဲ့အကျိုးဖြစ်တဲ့ဆင်းရဲငြိမ်းခြင်းဆိုတဲ့အကျိုးရမယ်ဆိုရင်အဲ့လိုဆိုလို့ရှိရင်ခံစားနေကြမှာ အခုတော့ခံစားလေဆင်းရဲများလေခံစားလေဆင်းရဲများလေအဲ့လိုဖြစ်နေဒါကြောင့်မလို့လိုအပ်တဲ့ဆင်းရဲခြင်းရဲ့အကျိုးနဲ့မဆက်ဆက်ဘူးထို့တူပဲမိမိကိုယ်ကိုပင်မဆင်းရဲအောင်ကျင့်တဲ့အတ္တကိလမထာနိယောကလည်းကိုယ်ပင်မဆင်းရဲုံရှိတာပဲတဲ့ဘာမှကြိုးမရပါဘူးတဲ့ခြေတော်တစ်ဖက်ထဲထောက်ပြီးတော့နေဘက်လှည့်ပြီးနေကြည့်ပြီးကျင့်တာ ပင်မဆင်းအောင်ကျင့်တယ်ကျင့်အဲတချို့လည်းပဲလေးဘက်ထောက်သွားပြီးတော့ကျင့်တယ်ခွေတို့နွားတို့လို လေးဘက်ထောက်သွားကျင့်တချို့လည်းပဲတစ်ပင်မော်တဲ့တစ်ကိုင်းကိုခြေထောက်နဲ့ချိတ်ပြီးတော့အောက်ဇောက်ထိုးတွဲလောင်းချပြီးကျင့်တယ်ကိလေသာငြိမ်းမှုသန္တရာဝဆင်းရဲကလွတ်ဖို့လွတ်လောက်ပါလားကျဉ်းကျဉ်းဖမ်းပါနော် တွေးမှတွေးတာပြင်တော့ဒီလိုကြည့်ရင်ဒီလိုဖြစ်မယ်လို့တကယ်အိန္ဒိယကလားတွေပေါ့အိန္ဒုကလားတွေသူတို့လောက်ကြတာတော်လုံးတော်လုံးတော်တော်လုံးတဲ့နေရာတကယ်ပညာရှင်တွေထက်မြက်တဲ့ပုဂ္ဂိုလ်တွေထွက်တာလဲသူတို့စီကပဲငတုံးတွေပေါ်တာလဲသူတို့စီကပဲအဲ့တော့အဲ့လိုပင်မဆင်းရအောင်ကျင့်တဲ့အကျင့်ဟာလဲ အနတ္ထတန်ဟိတော့ပဲလိုအပ်တဲ့ဆင်းရဲခြင်းချင်းကြိုးနဲ့မဆက်ဆက်ပါဘူး။ဘာဖြစ်တယ်ဒုက္ခဆင်းရဲယုံမြပဲတဲ့။ဆင်းအောင်ကျင်တော့ဆင်းရဲယုံပဲရှိတယ်ဘာမှကြိုးမရဘူး။အနရိယဖြူစင်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအကျင့်ကျင့်တဲ့ကျင့်တဲ့ပုဂ္ဂိုလ်မဟုတ်အကျင့်မဟုတ်ပါဘူးတဲ့။လူညံ့နေကျင့်။ဒါကြောင့်ဒီဆုံးနှစ်ပါးဖယ်လိုက်ပါတဲ့ဖယ်ပြီးတော့ အဲ့ဒီအစွန်းပါဖယ်ကျင့်လို့မလို့မြတ်စွာဘုရားသိထားတဲ့မဇ္ဈိမပฏิပဒါလေလန်းအကျင့်ရှိတယ်။အဲ့ဒီလေလန်းကျင့်ကတော့ဉာဏ်မျက်စိဖွင့်ပေးတယ်အသိဉာဏ်ဖြစ်စေတယ်။ကိလေသာငြိမ်းစေတယ်နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်။ဒါဖြင့်အဲ့ဒီကိလေသာငြိမ်းစေဉာဏ်မျက်စိဖွင့်ပေးလို့ကိလေသာငြိမ်းစေနိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တဲ့ အဲ့ဒီအလေလံအကျင့်ဘုရားရှင်သိထားတယ်ဆိုတဲ့အကျင့်ဟာဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးပဲအဲ့ဒါပေါ့ဧတေခောဥဘောအန္တေအနုပါကမ္မဧတေခောဘိက္ခဝေဥဘောအန္တေအနုပါကမ္မတထာဂတိမိစိမာပฏิပဒာတထာဂတိနာအဘိတံဗုဒ္ဓသကုကရဏီညာနာကရဏီ ဥပသမယအဘိညာယသံဘောဓာယနိဗ္ဗာနယသံဝတတိကတမသတာဘိကဝေမေဇိမာပฏิပဒာအယမေဝါအရိယောအထင်ကြီးကောမေကောတေယထိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာစီဝောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိခုနပြောခဲ့တဲ့အိဗေဟာအဲ့ဒီပါဠိပဲ သေယတိတံအဲ့ဒီမဇ္ဈိမပฏิပဒါအလယ်လအကျင့်တရားဆိုတာဘယ်ဟာလဲသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုသမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တောမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသမ္မာဝါယမောမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာတမာတိမှန်စွာစုစိုက်တည်ငြိမ်မှုဒီ၈ပါးပဲတဲ့ အဲ့ဒီ၈ပါးဖြစ်တဲ့အစွန်းနှစ်ဖက်ကိုပယ်ပြီးတော့အလယ်လန်းအလယ်လန်းအကျင့်ဖြစ်တဲ့အဲ့ဒီမဲ့ခင်၈ပါးမိမိတဏ္ဍဖြစ်ပွားအောင်ကျင့်ပြီဆိုရင်ဘာဖြစ်တယ်လဲဆိုတော့သစ္စာ၄ပါးသိရောတဲ့သစ္စာ၄ပါးရဲ့ကိုတပါးတပါးမှာသစ္စာဉာဏ်အနေနဲ့ဒါဖြင့်အမှန်တရားပဲလို့လည်းသိတယ် ကိစ္စညာအနေနဲ့ဒီအမှန်တရားနဲ့ပတ်သက်လို့ဒီလိုပြုလုပ်စရာတွေရှိတယ်လောက်ရမယ်ဒီလိုလဲသိတယ်ကတညာတို့မြတ်စွာဘုရားကတော့အဲ့ဒီသစ္စာနဲ့ပတ်သက်လို့ပြုသင်ပြုတိုက်တဲ့ပြုရမယ်အလုပ်ပြုလုပ်ပြီးပြီကတညာအဲ့ဒါလို့သစ္စာ၄ပါးကိုအပြန်၃ပါးနဲ့သိတယ် ဒါဖြင့်ဆင်းရဲမှန်မဲလည်းသိတယ်ဒီဆင်းရဲမှန်ဟာပိုင်ပိုင်ခြားခြားသိခြင်းကိစ္စပြုရမယ်ပိုင်ပိုင်ခြားခြားသိရမယ်တရားပဲမြတ်စွာဘုရားငါဘုရားကတော့ဒီပိုင်တစ္ဆာဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိပြီးပြီတစ္ဆာဉာဏ်ကိစ္စဉာဏ်ကတဉာဏ်နောက်သမုဒိယတစ္ဆာကြတော့သမုဒိယတစ္ဆာတဏှာလောဘလူကျင်တတ်မဲ့နှစ်သက်တော်တဲ့ဒီတဏှာလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲ။ ဒါကြောင့်သူ့ကိုပယ်ရမယ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်လို့သိတယ်တစ္ဆဉာဏ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ပဲသူ့ကိုပယ်ရမယ်ကိစ္စဉာဏ်ငါဖះကတော့အဲ့ဒီသမုဒိယသစ္စာတဏှာလောဘကိုပယ်ပြီးပြီ ကတညာအဲ့လိုလဲကြာကြာနာနာသိပြီးပြီနောက်និရောဓသစ္စာ အဲ့ဒီအကြောင်း သမှုရိယတစ္ဆာတဏလောဘကိုပယ်နိုင်ပြီဆိုလို့ရှိရင် သူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်တော့တဲ့အတွေ့ချုပ်ငြိမ့်ပြီတဲ့ဒါကြောင့်အကြောင်း သမှုရိယတစ္ဆာချုပ်ငြိမ့်ခြင်းဟာအကျိုးဒုက္ခတစ္ဆာမဖြစ်ပေါ်ပဲချုပ်ငြိမ့်ခြင်းအမှန်ပဲတစ္ဆာညာအဲ့ဒီချုပ်ငြိမ့်တဲ့သဘောကို မျက်မှောက်ထင်ထင်ဉာဏ်နဲ့သိမြင်ရမယ်ဒါကိစ္စညာ ငါဘုရားကတော့ဒီနိရောဓသစ္စာခေါ်တဲ့ဆင်းရဲချုပ်ငြိမ်းတဲ့သဘောအမှန်ကိုမျက်မှောက်ထင်တယ်ညာနဲ့ကြာကြာနာနာသိမြင်ပြီးပြီကတညာအဲဒါလို့တို့များသိတယ်နောက်မေဃသစ္စာဒါဖြင့်အဲ့ဒီဆင်းရဲချုပ်ငြိမ်းရာသို့ရောက်တဲ့အကျင့်လန်းကတော့ဘာလဲဆိုတော့မေဃသစ္စာမေခင်၈ပါးပဲတဲ့အဲ့ဒီမေခင်၈ပါးမိမိတဏ္ဍမှာဖြစ်ပွားအောင်ကျင့်ရင် ဒီအကျဉ်းလန်းဟာမုတ်ချဆင်းရဲငြိမ်းရာသို့ပို့ပေးမှာပဲဒါကြောင့်သူဟာဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းအမှန်ပဲဒါတစ္ဆညာအဲ့ဒီဆိုဆင်းရဲချုပ်ငြိမ်းကြောင်းအကျဉ်းလန်းမှန်ဖြစ်တဲ့မဂ္ဂင်၈ပါးကိုမိမိတဏ္ဍမှာအကျဉ်းငြိမ်းအဖန်မှန်ပြည့်ပြည့်စုံစုံဖြစ်အောင်ဖြစ်ပွားရဖြစ်ပွားစေရမယ်ဝါဖြစ်ပွားအောင်အားထုတ်ရမယ် ဒါကတညာငါဖရာတော့အဲ့ဒီမဂ်ကြီး၈ပါးမိမိတဏ္ဍပြည့်စုံအောင်ပွားများအားထုတ်ပြီးပြီကတညာဟုတ်ကလားအဲ့ဒါလို့သိပြီတဲ့ဟောသစ္စာ၄ပါးကို အပြန်သုံးမှအချင်းအရာ12ပါးနဲ့ရှင်တော်မြတ်ဖရာသိတော်မှမြတ်စွာဘုရားကဆက်ပြီးမိတ်နဲ့ပင်ဆွဲကြီးတွေကိုယာဝကိဝင်သမေဘိက္ခဝေဣမေတုစတုသူရိယသစ္စေတု ဧဝံတိပရိဝတံဒွါတသာကာရယထာဘူတံနာသူဝိတံညာနာတသနာနာသူဝိတုတံဟောတိနေဝဒါဝဟံသဒေဝကေလောကေတမာရကေတပြမေကေတသမနာဗျမနိယပဇာယသဒေဝမနုဿာယအနုတရံသမ္မာသမ္ဗုဒ္ဓိအဘိသမ္ဗုဒ္ဓောတိပစ္စညတေပင်စဝဂီတို့တဲ့အဲ့ဒီအခုပြောခဲ့တဲ့အတိုင်း တစ္ဆာ၄ပါးကို အပြန်သုံးပါးအချင်းအရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းငါမသိရသေးခင်ကသို့မဟုတ်မသိရသေးသမျှကာလပတ်လုံးငါဖြစ်ရင်ဖျားဖြစ်ပြီလို့ဝမခံခဲ့ပါဘူးတဲ့အဲ့ဒီပါဠိကအဲ့ဒါပြောတာနေဝဒါဝဟန္တဒေဝကေလောကေတမာရကေတဗျမကေတသမနာဗျမနိယပဇာယသဒေဝမနုဿယ အနုတ္တရံသမ္မာသမ္ဗုဒ္ဓယံဘိတံဗုဒ္ဓောတိနာပစ္စေညာတိလောကမှာလူနာဗြဟ္မာတ attva တွေဆိုတဲ့လောကထဲမှာငါဟာဖြင့်တပ္ပညုတရွှေဉဏ်တော်ရပြီးတော့အလုံးစုံကိုသိတဲ့ဖရာဖြစ်ပြီလို့တို့များဝန်မခံခဲ့သေးပါဘူးတဲ့ဘယ်အခါတုန်းကတော့ဆိုတော့ဒီပစ္စာလေးပါးကို အပြန်သုံးပါအချင်းရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းမသိကျင်တော့ငါတဲ့တို့ဝမခံခဲ့ပါဘူးတဲ့ဒါတင်တို့သိတာပဲယတောစာခောဘိကဝေဣမေတုစတုတရိယသစ္စေတုဧဝံတိပရိဝတံကြရတာကာရယထာဘူတဉာဏဒသနံသူဝိတုဒ္ဓဟောတိအခုအခုတော့တဲ့ငါကဒီသစ္စာ၄ပါးကို အချင်းရာ၃ပါး အပြန်သုံးပါအချင်းရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းသိလိုက်တဲ့ဉာဏ်မြင်ဟာ အထုကိုစင်ကြယ်ခဲ့ပြီတဲ့ပြက်ပြက်သားသားသိခဲ့ပြီတဲ့ဒါကြောင့်မလို့အခုငါဟာဖြင့်ဒုနပြမတ attva တို့ရဲ့လောကမှာငါသဗ္ဗညုတရွှေဉာဏ်တော်ရပြီးသိစရာကိုအကုန်သိတဲ့သမ္မာသမ္ဗုဒ္ဓဖြစ်ပြီလို့ဒုမြဝန်ခန္ဓာတဲ့ အဲ့ဒီတော့မှပင်စွဲကြီးတွေကဩဟုတ်ပေသားပဲဟိုဥရဝေလမှာကြင့်နေတော့မှသူဖျားဖြစ်ပြီလို့မှဝန်မခံပဲပဲအခုကြာမှဖျားဖြစ်ပြီလို့ဝန်ခံတယ်သူဟောတဲ့တရားတွေကတစ္ဆာလေးပါးဆိုတာလေအမှန်လေးကြီးပဲသဘောပေါက်လာအရှင်ဘုန်းညာကတော့တရားတော်လဲဆုံးရောသဘောပေါက်ရုံမကဘူးအိုး ဖြစ်သမျှပြည့်ရတာကြီးပါကလားလို့ဉာဏ်နဲ့မှသဘောပေါက်သွားပြီးတော့သောတာပတ္တိမဉဏ်ဘုံဉဏ်ရသွားတယ်။ဉာဏ်နဲ့ပင်စွဲကြီး၄ပါးကသောတာပတ္တိမဉဏ်ဘုံဉဏ်တော့မရသေးဘူးတရားတော်ကိုတော့နှစ်နှစ်သက်သက်ကြီးလက်ခံပြီးသဘောကျသွားပြီးဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုပြီးလက်ခံသွားတယ်။အဲ့ဒီခါကျတော့မှမြတ်စွာဘုရားက အညာတိဝတ္တဘောကုဏိညောအညာဝတိဝတ္တဘောကုဏိညောကုဏိညတရားသိသွားပြီတရားသိသွားပြီလို့မြတ်စွာဘုရားကြွေးကြော်တော်မူတယ်မိန့်ကြားတော်မူတယ်အဲ့ဒါဟာဓမ္မစကြာတရားသားရဲ့အဆုံးပဲဒါပေမဲ့အဲ့ဒီထဲမှာဘာတွေဘာတွေလဲဆိုတော့ဓမ္မစကြာတရားဟောပြတဲ့အခါကျတော့ဘုံမစုနတ်တွေကကြွေးကြော်ကြတယ်တဲ့ဧတံဘဂဝတာ ပါရဏတိယံပိဣတိပတနေမိဂဒါယေဓမ္မစကံပုတိတံအပတိဝတိယံသမနေနဝဒေဝေနဝဗျမေနဝကိနစီဝလောကသမေမြတ်စွာဘုရားတရားစကြာကြီးလှည့်လိုက်တာတဲ့အဲ့ဒီလှည့်ထားတဲ့တရားစကြာကြီးကိုဘယ်ယဟန်ဘယ်လူဘယ်နတ်ဘယ်ပြမဘယ်သူတယောက်ကမှလောကဘယ်သူတယောက်ကမှ ဒီတရားစကြာကြီးကိုပြောင်းမြန်ပြန်လဲအောင်မလှဲ့နိုင်ကြဘူးတဲ့ဆိုလိုတာကမြတ်စွာဘုရားကဒါတွေအမှန်တရားတွေပဲအမှန်တရားတွေပဲတဲ့ဟောထားတာကိုဘယ်သူမှဒါဖြင့်မမှန်ဘူးလို့ဒီလိုပြောလို့မပြောနိုင်ဘူးတဲ့ဘာကြောင့်လဲဆိုတော့မှန်လွန်းလို့အဲ့လိုဆိုပြီးဘုံမဇွန်တ်တွေကကျွေးကြော်တော့သူတို့ရဲ့ကျွေးကြော်တံကိုကြားပြီးတော့စတုမာရိဏတ်တွေကကျွေးကြော်တယ် ဘုံမဒေဝတာနံတတ္တံသုတ်တဝါသာတုမာရဇိကဒေဝတတ္တမနုဿာဝေသုံသတုမာရေနတိကတဆင်ကြွေးကြော်ပြန်တယ်တဲ့ခုနပြောတဲ့အတိုင်းမြတ်စွာဘုရားဟာဣတိပတနာမြည်တဲ့ဗာရဏသီပြည်အနီးကဣတိပတနာမြည်တဲ့ဘေးမဲ့တော်မှာတရားဆက်ကြကြီးကိုလှည့်နေပြီဒီတရားဆက်ကြကိုဘယ်သူတဦးတယောက်ကမျှပြန်ပြီးတော့ပြောင်းပြန်လှည့်လို့မရဘူးအပတိဝတ္တိယံ မဏိနာဝါပြမဏိနာဝါဒေဝေနာဝါမာရိနာဝါအဲဒါလို့စွတုမာရိနတ်တွေကကြွေးကြော်ပြန်တဲ့အခါကျတော့တာဝတိန်သာဒေဝတတ္တမနုဿာဝေတုံသူတို့အတန်ကိုကြားတော့တာဝတိန်သာနတ်တွေကဆွဆင်ကြွေးကြော်ပြန်နေတုတိတာဒေဝတတ္တမနုဿာဝေတုံတုတိတာဘုံကနတ်သားတွေကထကြွေးကြော်ပြန်နေအဲဒါလို့စိုက်ပြီးဖြင့် သတုမဟာရတောဒိန်သာယာမတုတိတာနေမာနရတိပရနေမိတဝသဝတိနတ်ဘုံ60ဆင့်အဆင့်ဆင့်နတ်တွေကြွေးကြော်လို့အတန်ကြားတဲ့အခါကျတော့ဗျမကာယိကာတတမနုဿာဝိတုံဗျမဘုံကဗျမတွေကလည်းပဲကြွေးကြော်ကြတယ်မြတ်စွာဘုရားဟာဗာရဏသီပြည်အနည်းကဣတိပတနာမိဂရာဝန်တော်မှာတရားစကြကြီးကိုလှည့်လိုက်တာ အဲ့ဒီတရားစက်ကြကြီးကိုဘယ်သူမှပြောင်းပြန်ပြန်ပြီးလဲအောင်မလဲနိုင်ဘူးကြွေးကြော်ကြတယ်ဒါကတော့တန်ဃာယနာမထိမြတ်တွေထဲ့ထားတဲ့စကားသူဟိုရင်းနဲ့တော့မပါဘူးသေသားဆိုတော့မပါဘူးသေသားကဒါတွေပါစရာမလိုဒီတော့အဲ့ဒါပြီးတော့မှအရှင်ကိုဏ္ဍတရားသိသွားပြီပြီးတော့မှပြန်တဲ့၄ပါးလည်းပဲ သောတာပတ္တိမဉာဏ်ပူညာမရတော့လည်းပဲရှင်တော်မြတ်ဖရာရဲ့ဒီတရားစကြာရဲ့သဘာဝကိုနားလေသဘောပေါက်ပြီးတော့နှိမ့်ချိုက်ကုန်ကြပြီတဲ့အဲ့ဒါဟာဘဂဝါသောဘာပင်စဝေကိယဘိက္ခုဘဂဝါတော်ဘာသိတံအဘိနန္တောပင်စဝေကိယဘိက္ခုပင်စဝေကိယဟန်တို့သည်အမှန်တော့သူတို့ယဟန်မဖြစ်သေးပါဘူးဒါမလို့ယဟန်လို့ပဲခေါ်တယ် ပင်စွဲကြီး၅ဦးတို့သည်ဘဂဝါတော်ပါတိတရှင်တော်မြတ်ဖရာဟောကြားမြတ်ဖို့ဓမ္မစကြာတရားတော်ကိုအဘိနန္ဒုံနှစ်ချိုက်ကြကုန်ပြီဝမ်းသာပါတယ်အဲ့ဒါဓမ္မစကြာရဲ့အဆုံးဘုန်းကြီးကဘာလို့ပြန်ပြောပြရလဲဆိုတော့ဘယ်ပါဠိဟာဘယ်အဓိပ္ပာယ်ပဲဆိုတာရိပ်စားမိအောင်လို့အချင်းချင်းပြန်ပြောလိုက်တာဒါတော့အဲ့ဒီဓမ္မစကြာတရား ဟောတော်မူရခြင်းရဲ့အကြောင်းလေးနည်းနည်းပြန်ပြောအောင်မြတ်စွာဘုရားတိဋ္ဌထဘုရားလောင်းအဖြစ်နဲ့ပွားမြင်တော့ဘယ်တိုင်းပြည်မှာပါလိမ့်မနော်ပရိသတ်တို့ဘယ်တိုင်းပြည်မှာပွားတာတော့ကပိလဝုတ်ပြည်ဟုတ်သလားကပိလဝုတ်ပြည်မှာဖွာတာလားကပိလဝုတ်နဲ့ဒေဝဒဟအကြလုံပဏီဥယျာမှာဖွာတာလား ဟောအတိကြဆိုအဲ့လိုပေါ့ဟုတ်လားလုံမဏီဥယျာမဖွာသည်ဒါဖြင့်မေရောခမီးတော်တို့ကတော့ဘယ်သူတွေတော့သုဒ္ဓောရဏနဲ့မေရောမာယာဟုတ်ကလားမဟာမာယာဒေဝီဘယ်တိုင်းပြည်အုပ်စိုးနေတဲ့မင်းမိဖုရားတွေပါလိမ့် ကပိလဝပြည်ကိုအုပ်စိုးနေတဲ့မင်းမိဖုရားတွေဒီဖယားလောင်းလေးသိဒ္ဓထမွေးဖွားတဲ့အခါကျတော့ကြော်ပြောကြစို့ဘယင်ကြီးကလက်ထုံမင်္ဂလာလှုပ်ဖို့ရတဲ့တဲ့အချိန်မှာလက်ထုံမင်္ဂလာလှုပ်တော့ဖယားလောင်းသားတော်လေးကိုတပြေပင်ရိပ်အောက်မှာပခက်နဲ့သိပ်ပြီးတော့အထိန်တော်တွေကစောင့်ရှောက်နေခဲ့ရတယ်။ဒါပေမဲ့ အထိန်တော်လေးကပကက်ထဲမှာအိပ်ပျော်သွားတယ်လို့သူတို့ထင်တော့မပါဘူးတိဋ္ဌထဘုရားလောင်းလေးကပကက်ထဲမှာအိပ်ပျော်သွားတယ်လို့ထင်တော့အထိန်တော်တွေကသူတို့လည်းဩမင်းသားလေးအိပ်ပျော်သွားပြီတို့လည်းပဲလက်ထုံမင်္ဂလာသွားကြည့်အောင်မှာပဲဆိုပြီးတော့ဘီရင်ကြီးလက်ထုံမင်္ဂလာကျင်းပနေတာသွားကြည့်နေကြအဲ့ဒီအချိန်မှာပဲမင်းသားလေးက တုံးလုံးလျက်ကထပြီးတော့ထိုင်ပြီးအာနာပါနထွက်လေဝင်လေရှုတဲ့အာနာပါနတတိကမ္မထံကိုသူအာထုတ်တယ်အာထုတ်တဲ့အခါကျတော့ပထမဇန်ရတယ်ကလေးလေးနော်လာသားလေးပဲရှိသေးတာပေါ့လာသားလေးဘသူကသင်ပေးတော့ ဟမ်ဘယ်သူမှသင်မပေးဘူးသူဟာသူသိအာထုတ်တာဘာကြောင့်များသူဟာသူသိရတာတော့ရှေးရှေးဘဝတွေကဒီအာနာပါနတတိကမ္မထာကိုကြိမ်ဖန်များစွာအာထုတ်ခဲ့ဘူးလို့ဟုတ်တယ်မဟုတ်လားဒါကြောင့်မလို့အဲ့ဒီကြိမ်ဖန်များစွာအာထုတ်ခဲ့ဘူးလို့အာနာပါနတတိအာနာပါနတတိသမာဓိတွေ ဇံသမာဓိတွေသူ့တန်တမှာအင်္ဂေါအာကောင်းတဲ့ရှေးရှေးဘဝတွေကဖြစ်ပေါ်ခဲ့တဲ့အတွက်အဲ့ဒီဇံရဲ့အရှိန်ဟာပျောက်ပြက်မသွားဘဲနဲ့အခုကလေးဘဝမှာပြန်ပြီးစိတ်ထဲရုပ်တရက်ပေါ်လာတာနဲ့ပဲဒီလိုရှုရမှတ်ရအာထုတ်ရမယ်လို့သူသိတာမဟုတ်လားအဲ့ဒီအာထုတ်ခဲ့တဲ့ အထုတ်ခဲ့ခြင်းကြောင့်ရလာတဲ့အတွေ့အကြုံတမာရီတွေသူ့တဏ္ဍာမှာမြောက်များစွာ ဖြစ်နေတာကိုပဲပါရမီပြည့်တယ်လို့ခေါ်တာမဟုတ်လားအဲ့ဒါပဲအဲ့ဒါကြောင့်သူဟာသူကြည့်ပဲရှုနိမနေတိပြီးတော့ထွက်ပြီးထွက်လေထွက်လေဝင်လေရှုပထမဇန်ချမ်းသာခံစားနဲ့မျက်စိကလေးမှိတ်ပြီးငြိမ်လို့ပထမဇန်ချမ်းသာခံစားနောက် အထိန်တော်တွေကလက်ထောက်မင်္ဂလာကြည့်ပြီးကြည့်ရကနေပြီးတော့ဩမင်းသားလေးများနိုးနေမလားမသိဘူးပြန်အောင်မှဆိုပြီးတော့မင်းသားရှိရာပြန်ကြည့်လိုက်တဲ့အခါကျတော့ဟိုမှာတင်မလင်ဝယ်လေးငြိမ်ပြီးမျက်စိကလေးမှိတ်ပြီးတော့အေးချမ်းချမ်းဖြစ်နေတာတွေ့ရတော့ဒါဖြင့်ရင်ဒီကလေးဟာဇံဝင်စားနေတာဖြစ်မှာပဲလို့သဘောပေါက်တော့သူတို့ရှိခိုးကြဘယင်ကြီးသွားချောက်ဘယင်ကြီးကလည်းလက်ထုံရကနေ ထောခဏနားပြီးတော့ပြန်လာတွေ့တဲ့အခါကျတော့သားကိုရှိခိုးဒီဇံဆိုတဲ့စကလုံးကအဲ့ဒီတိဋ္ဌပဒမင်းသားမဖွာခင်ကတည်းကဟိန္ဒူသာဓုခေါ်တဲ့ယသိကြီးတွေကျင့်လို့ဟိုလို့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်အစရှိသည်သူတို့ရကြတယ်ဒါကြောင့်မလို့အဲ့ဒီဇန်ဆိုတဲ့စကလုံးဟာရှိကကလေးကပေါ်ပြီးသားဇန်ဆိုတာအာယုတ်တစ်ခုထဲမှာစူးစိုက် မြုပ်ဝင်နေတာကိုဇံလို့ခေါ်တယ်ဟုတ်ပြီလားဇံဆိုတာဘယ်လိုဟာတော့စူးစိုက်သမှုကပ်၍ရှုဇံဟုခေါ်လေသည်ဟုတ်ကဲ့လားဇာယတိဥပနိဇာယတိတိဇာနာနဲ့ဇာယတိဥပနိဇာယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇာမိ၏ န့်ရှုတယ်ဆိုကြတာအာယုန်ထဲမှာကန့်နေတယ်ပေါ့ကန့်နေပြီဆိုမြုပ်နေပြီပေါ့ဒီလိုဆိုတော့စိတ်ကတခြားရောက်အောင်မလားအဲ့ဒါကိုပဲဇံလို့ခေါ်တာစိတ်ငြိမ်ပြီးတော့အာယုန်နဲ့စိတ်စိုက်ပြီးဝင်နေတာဆိုစူးစိုက်သမှုက၍ရှုဇံဟုခေါ်လေသည်စူးစိုက်သမှု ကပ်၍ရှုဇံဟုခေါ်လေသည်သို့ုံတခိုက်တော့ပြောလိုက်အောင်မှထမရဲ့ပြောเสียရှိတာလေး ဟမ်ယောပါအင်းအဲ့ဒီဇံကသမထဇံဝိပဿနာဇံလို့နှမျိုးရှိတယ်သမထကမ္မထအားထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုသမထဇံလို့ခေါ်တယ်ဝိပဿနာကမ္မထအားထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုဝိပဿနာဇံလို့ခေါ်တယ် သမထကမ္မထာအားထုတ်တဲ့ပုဂ္ဂိုလ်ကတော့အာယုံတစ်ခုခုကိုစူးစိုက်ရှုရတယ်ဒီမှာဒီမင်းသားလေးကတော့ထွက်လေဝင်လေအာယုံကိုစူးစိုက်ရှုတယ်အဲ့ဒီစူးစိုက်ရှုဖို့ရအာယုံအနေနဲ့စူးစိုက်ရှုဖို့ရအတွက် ကမ္မထမ်း40ဆိုပြီးကျမ်းဂန်မှာဖော်ပြထားတယ်တချို့ကမြေကြီးအဝိုင်းလေးသေးသေးကိုစူးစိုက်ရှုတယ်တချို့ကရေကွက်ကွက်ကလေးကိုစူးစိုက်ရှုတယ်တချို့ကအလင်းအောင်လေးကိုစူးစိုက်ရှုတယ်အစာဟိပိဖြင့်အာယုန်တစ်ခုကိုစူးစိုက်ရှုလာလို့ရလာတဲ့စိတ်တည်ငြိမ်မှုကိုတမထဇံလို့ခေါ်တယ်အဲ့ဒါတတိထားတော့စကလုံးစကလုံး အာယုံတစ်ခုကိုစူးစိုက်ရှုခြင်းကြောင့်ရရှိတဲ့စိတ်တည်ငြိမ်မှုကိုသမထဇံလို့ခေါ်တယ်ဟုတ်ပြီလားသမထဇံလို့ခေါ်တယ်ဝိပဿနာဇံကတော့ဝိပဿနာဆိုတဲ့သဘောကိုကရုပ်သဘောနာမ်သဘောသိတဲ့ဉာဏ်ကိုဝိပဿနာခေါ်တာမဟုတ်လား အဲ့တော့ရုပ်သဘောနာမ်သဘောသိတဲ့ဉာဏ်ဆိုတော့ရှုတော့ဘာကိုရှုမလဲရုပ်နဲ့နာမ်ရှုရမယ်အဲ့ဒီရုပ်နဲ့နာမ်ရဲ့လက္ခဏာကိုရှုလို့စိတ်တည်ငြိမ်လာတဲ့တည်ငြိမ်လာတဲ့တမာရီကိုဝိပဿနာဇံလို့ခေါ်တယ်ဘာလက္ခဏာလဲယောဂီတို့သိပြီးသားပါလက္ခဏာရေး၃ပါးမဟုတ်လားဘာပါတော့ အနိစ္စဒုက္ခအနတ္တဟုတ်တယ်မဟုတ်လားရုပ်တိုင်းမှာအနိစ္စလက္ခဏာမရှိဘူးလားဒုက္ခအနတ္တလက္ခဏာရောမရှိဘူးလားစိတ်နာတိုင်းမှာလည်းအနိစ္စဒုက္ခအနတ္တလက္ခဏာမရှိဘူးလားအဲ့တော့ရုပ်ရှုရင်ဖြစ်စေနာရှုရင်ဖြစ်စေတမာရိအားကောင်းလာပြီဆိုလို့ရှိရင်တော့အဲ့ဒီမမြဲဘူးဆိုတဲ့အနိစ္စလက္ခဏာသွားမသိဘူးလား သိလာတယ်ဆင်းရဲတယ်ဆိုတဲ့ဒုက္ခလက္ခဏာလည်းသိမယ်ပုဂ္ဂိုလ်သတ္တဝါအသက်ဝိညာဉ်အတ္တမဟုတ်ဘူးဆိုတဲ့အနတ္တလက္ခဏာလည်းသိတယ်အဲ့လိုသိတယ်ဆိုတဲ့ကစိတ်တည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်ရင်သိပါမလားအဲ့တော့ဝိပဿနာဇံဆိုတာလက္ခဏာ၃ပါးကိုရှုလို့ရရှိလာတဲ့စိတ်တည်ငြိမ်မှု အဲ့ဒါကိုဝိပဿနာဇံခေါ်တယ်ဟုတ်ကဲ့လားဝိပဿနာဇံဆိုတာဘာလဲလက္ခဏာ၃ပါးကိုရှုခြင်းညောင်းရရှိလာတဲ့စိတ်တည်ငြိမ်မှုဟုတ်ကဲ့လားမာဇံခေါ်လဲသမထကတော့ဘာကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုလဲ အဲအာယုံကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုသူကစိတ်တည်ငြိမ်မှုပဲလိုတဲ့အတွက်အာယုံကိုပဲရှုတယ်အဲ့ဒီအာယုံမှာရှိတဲ့လက္ခဏာကိုသူမရှုဘူးဟုတ်ကဲ့လားအဲ့ဒီတော့အာယုံမှာရှိတဲ့လက္ခဏာကိုရှုเสียမလိုတဲ့အတွက် သမထကမ္မထရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ်ပရမအာယုံလည်းဖြစ်နိုင်တယ်ပညာအာယုံမှာတော့ဒီလက္ခဏာ၃ပါးကမရှိဘူးလေပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတာအဲ့ဒါပညာတရားပဲအဲ့ဒီပညာတရားမှာမမြဲဘူးဆိုတာလည်းမရှိဘူးဆင်းရဲတယ်ဆိုတာလည်းမရှိဘူးပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုတာလည်းသဘောလည်းဒီသဘောလည်းမရှိဘူး အနိစ္စသဘောလည်းမရှိဘူးဒုက္ခသဘောလည်းမရှိဘူးအနတ္တသဘောလည်းမရှိဘူးပညာတရားမှာဥပမာအရှင်းဆုံးပညာတစ်ခုကြည့်ကြပါစို့လူတယောက်ကလေးတယောက်မွေးလာတယ်နာမည်ပေးလိုက်တယ်မောင်ဖြူဟုတ်ကဲ့လားမောင်ဖြူမောင်ဖြူလို့နာမည်ပေးလိုက်တယ်အဲ့ဒီမောင်ဖြူကိုဘာပညာခေါ်လဲဆိုတော့နာမပညာတဲ့နာမည်ပညာပေါ့ တခါဝေါဟာရပညာတဲ့အခေါ်အဝေါ်ပညာပေါ့မောင်ဖြူလို့ခေါ်လို့ရအောင်ဟိုစိတ်ကသတ်မှတ်ထားတာဝေါဟာရပညာတခါသင်္ကေတပညာတဲ့အမှားသားပညာအေးမောင်ဖြူဆိုလို့ရှိရင်တော့ဟောဒီကလေးခေါ်တယ်လို့မှတ်ပြီတော့အဲ့ဒါမောင်ဖြူဆိုတဲ့နာမည်ဟာဒီကလေးရဲ့အမှားသားတစ်ခုပဲသင်္ကေတပညာအဲ့တော့ နာမည်ဟာပညာတရားလို့သိပြီပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အရာလို့ပြောတယ်မဟုတ်လားအဲ့တော့မောင်ဖြူဆိုတဲ့နာမည်ကို မျက်စိနဲ့ကြည့်တွေ့သလားနားနဲ့ထောင်ကြည့်တော့ကောပါးစပ်ရှာနဲ့ရက်ကြည့်တော့ကောဟုတ်ကဲ့လား ဒါဖြင့်လက်ကလေးနဲ့အသာကိုင်းကြည့်လိုက်စမ်းပါဩနှာခေါင်းနဲ့နမ်းကြည့်ရဖြစ်မှုေးလိုက်မယ်ထင်ရဲ့ဟုတ်ကဲ့လားအဲ့ဒါသူတကယ်ရှိလားမရှိဘူးဒါပေမဲ့လူတွေကမောင်ဖြူလို့သတ်မှတ်ထားတော့မောင်ဖြူဆိုတဲ့နာမည်ဒီကလေးနဲ့ကပ်လို့ရှိရဲ့ရှိတယ်လို့စိတ်ကသတ်မှတ်မထားဘူးလားသတ်မှတ်ထားတော့အဲ့ဒါမရှိဘဲနဲ့ရှိတယ်လို့စိတ်သတ်မှတ်လို့ဖြစ်ပေါ်လာတဲ့အရာသူဟာပညာ အဲ့တော့ဆိုကြပါစို့မောင်ဖြူလေးဟာ10နှစ်သားရှိတော့သေသွားပြီသူရဲ့ယုံနံတော့ပျက်စီးသွားပြီမောင်ဖြူဆိုတဲ့ပညာကပြက်သလားမပြက်ဘူးသူ့နာမည်ကိုလူတွေမှတ်မိနေသမျှကာလပတ်လုံးသူမပြက်ဘူးအဲ့တော့မပြက်တော့သူဟာနေဆာလားအနေဆာလား နေဆလို့ပြောရမှာပေါ့ဟုတ်ကဲ့လားသို့တော်လည်းနေဆလို့တော့မပြောနိုင်ဘူးဘာကြောင့်လဲဆိုတော့တကယ်ရှိမှမရှိပဲကိုအနိစ္စမဟုတ်လို့သာနေဆလို့ပြောရတာမမြဲတာမဟုတ်လို့သာမြဲတယ်လို့ပြောရတာတကယ်တော့ရှိမှမရှိတော့မြဲတာဟုတ်ကဲ့လားမဟုတ်ဘူးအဲ့တော့အနိစ္စလက္ခဏာအဲ့ဒီမောင်ဖြူဆိုတဲ့ဝေါဟာရပညာနာမပညာသင်္ကေတပညာမှာရှိရလား မရှိဘူးဒါဖြစ်ရင်မောင်ဖြူဆိုတဲ့နာမည်ကအဲ့ဒီမောင်ဖြူဆိုတဲ့နာမည်ကသူ့ဆင်းရဲလိုက်တာလို့များရှိမလားအဲ့တော့ဒုက္ခလက္ခဏာရောရှိလားမရှိဘူးအဲ့တော့ရှိမှမရှိတာဆိုတော့သူ့ကိုပုဂ္ဂိုလ်တ attva ဟုတ်တယ်မဟုတ်ဘူးကိုပြောနေစရာလူသေးလားအဲ့တော့အနတ္တရောရှိလားအဲ့တော့ပညာမှာအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးမရှိဘူးဘယ်မှာမှရှိတယ်လဲဆိုတော့ပရမတ်ခေါ်တဲ့ တကယ်ရှိအဟုတ်ရှိတဲ့ယုတ်နဲ့နာမှာသာအနိစ္စဒုက္ခအနတ္တလက္ခဏာရှိသည်ဟုတ်ကဲ့လားဒီလိုဆိုတော့ဒီလက္ခဏာကိုသိဖို့ရှုတာမဟုတ်ဘဲနဲ့စိတ်တည်ငြိမ်ဖို့တက်တက်ရှုတယ်ဆိုတော့လက္ခဏာမပါမရှိတဲ့ပညာကိုရောရှုလို့မရဘူးလားရပါတယ်ဟို အိန္ဒိယမှာများသောအားဖြင့်စိတ်တည်ငြိမ်အောင်ရှုတဲ့ကမ္မထာဘယ်လိုရှုလဲလို့ဆိုရင်ပါဇက်က။အုံလို့ဆိုတဲ့အုံလို့ဆိုပြီးတော့အဲ့ဒီအုံလို့ဆိုတဲ့စကလုံးပေါ်မှာစိတ်ကိုစူးစိုက်ထားလိုက်တယ်အဲ့တော့အဲ့ဒီစကလုံးဟာပရမလာပညာလားပညာပဲစကလုံးပဲခုနကမောင်ဖြူနဲ့အတူတူပဲမဟုတ်ဘူးလား ဒါပေမဲ့သူတို့စိတ်တည်ငြိမ်မှုရသလောက်ရတယ်အဲ့ဒါသမထကမ္မထာမယ်အဲတိဘက်ကတော့မလုပ်တယ်လို့ဆိုတော့သူတို့ကိုးကွယ်တဲ့နတ်တပါးပါရဲ့ပုံသဏ္ဍာန်ကိုစိတ်ထဲမှာစိတ်ကူးပြီးပုံဖော်လိုက်တယ်စိတ်ကူးကြည့်လိုက်တယ်မြတ်သောအဖြစ်တော့နတ်မများတာပါပဲနတ်ထီးသူတို့တယ်မကိုးကွယ်တယ်အဲ့ဒီ နတ်ကို စိတ်ထဲမှာစိတ်ကူးပြီးပုံဖော်လိုက်တော့စိတ်ထဲမှာသူတို့စွဲလာတဲ့နတ်ဟာပုံပေါ်လာတယ်ပုံပေါ်လာတော့မှအဲ့ဒီနတ်ရဲ့စိတ်ထဲမှာပေါ်လာတဲ့နတ်ပုံပေါ်မှာစိတ်ကိုစိုက်ပြီးတော့တည်ငြိမ်အောင်လုပ်တယ်တည်ငြိမ်အောင်လုပ်တော့သူတို့လည်းအတော်တန်တည်ငြိမ်မှုရတယ်အဲ့ဒီစိတ်ထဲမှာစိတ်ကူးထားတဲ့နတ်ဟာတကယ်ရှိတာလားမရှိတာလား အဲ့တော့သူကပညာလားပရမလားပညာပဲသို့တော်လည်းပဲစိတ်ထဲမှာမှရှိနေပြီဆိုလို့ရှိရင်တော့အဲ့စိတ်ထဲရှိတဲ့နတ်ပုံပေါ်မှာစိတ်ကိုစူးစီးစူးစိုက်တည်ငြိမ်အောင်ကြိုးစားမယ်ဆိုရင်ဖြစ်တော့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်စိတ်တည်ငြိမ်မှုတော့ရတယ်အဲ့ဒါလေသမထသမာဓိပဲဟုတ်ပြီလားဆိုလိုတာကစိတ်တည်ငြိမ်အောင်မျှပဲ သမထကရည်ရတဲ့အတွက်ပညာကိုရှုပြီးတော့လဲတည်ငြိမ်နိုင်တယ်ပရမတ်ဖြစ်တဲ့ယုံနာကိုရှုပြီးတော့လဲတည်ငြိမ်နိုင်တယ်ဥပမာဗုဒ္ဓနုဒတိဥပမာသီလာနုဒတိမိမိဆောင်ထိုင်တဲ့သီလကိုပြန်ဆင်ញင်နှလုံးသွင်းပြီးတော့အဲ့ဒီသီလပေါ်မှာစိတ်ကိုတည်ငြိမ်အောင်ဆင်ញင်နှလုံးသွင်းထားတာမိမိဆောင်ထိုင်တဲ့သီလကဒါပရမတ်တရားပဲ စောင့်ထိန်ခြင်းဆိုတဲ့စောင့်ထိန်တဲ့စေတနာရဲ့ရှောင်ခြင်းခြင်းဆိုတဲ့ဝိရတိရဲ့အဲ့ဒါပရမတ်တရားပဲအဲအဲ့ဒီဟာကိုပြန်ဆင်ញင်းပြီးတော့ဒီပေါ်မှာစိတ်ဆိုင်ပြီးထားလို့ရှိရင်လည်းတမာရီရတယ်အဲ့ဒါလည်းသမထတမာရီပဲသို့တော့အဲ့ဒီသမထတမာရီကတော့ပရမတ်ကိုရှုလို့ရတယ်တမာရီအဲ့လိုပဲသမထကမ္မထာကသမထရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ် ပရမအာယုံလည်းဖြစ်နိုင်တယ်သို့တော့များသောအားဖြင့်ပညာအာယုံပဲအသုံးပြုတာများတယ်ဒီတော့အာယုံကိုရှုတာဖြစ်တဲ့အတွက်သမထဇံကိုဘယ်လိုခေါ်သလဲဆိုတော့စကလုံးကတော့ခက်ခက်ခက်ပဲအတိပ္ပယ်ကတော့အာယုံကိုရှုလို့ရတဲ့ဇံလို့ဒီလိုဆိုလို့တယ် အာလုံးအာယုံကိုရှုလို့ရတဲ့ဇံအာယုံကိုရှုလို့ရတဲ့တမာတိဒီလိုဆိုလို့တယ်သူစာကောကဘယ်လိုခေါ်လဲဆိုတော့အာရမဏုပနိဇာနာဇံတဲ့ဒီလိုခေါ်တယ်ရှားလဲသွားမယ်လိုက်ဆိုရင်ဟုတ်လားပါတယ်တော့အာရမဏုပနိဇာနာဇံတဲ့ အာရမဏုပနိဇာနာသံပါတယ်တော့ဒီတော့သူရဲ့လူရင်းအိဗယ်အချင်းချုပ်ကဘာလဲအဲ့ဒီစကလုံးရဲ့အိဗယ်ဟာအာယုံကိုရှုလို့ရတဲ့သမာဓိဟုတ်ကဲ့လားအာယုံကိုရှုလို့ရတဲ့ဇန်ဒါပဲအဲ့ဒါယောဂီတို့စဉ်းစားကြည့်တာ ဘုန်းကြီးကအဲ့လိုဗမာလိုလေဗမာလိုအဲ့ဒါရှင်းရှင်းလေးလျှောက်ရှင်းမပြပဲနဲ့ပါဇက်ကပဲအာရမဏုပဒိဋ္ဌာနာဇံသမထအာထုရင်အာရမဏုပဒိဋ္ဌာနာဇံရတယ်ဝိပဿနာအာထုရင်လက္ခဏုပဒိဋ္ဌာနာဇံရတယ်လို့ဒီလိုများပြောရင်ယောဂီတို့ဘာနားလဲမလဲအဲ့တော့ဘယ်လိုဖြစ်လဲဆိုမလေးတရားကလည်းနော်နဲ့နဲလိုက်တာဟုတ်တယ်မဟုတ်လားဘာလို့နဲနဲတယ်လို့ထင်တာလဲ ကိုမသိတဲ့စကလုံးသုံးလို့မဟုတ်လားအဲ့တော့မသိတဲ့စကလုံးသုံးတာကောင်းသလားသိလွယ်တဲ့စကလုံးသုံးတာကောင်းသလားဒါမင်းကမသိတဲ့စကလုံးလေးကလည်းတခါတည်းဟာဘဟုတုဒ္ဒရထားရင်လည်းကောင်းတာပါပဲမဆိုးပါဘူးဟုတ်ကဲ့လားလူရင်းကတော့စကလုံးလူရင်းလားသဘောတဘာဝလူရင်းလားဟုတ်ကဲ့လားဒါကြောင့် အာယုံကိုရှုလို့ရတဲ့ဇံတို့တို့မဟုတ်အာယုံကိုရှုလို့ရတဲ့တမာတိဟုတ်ပြီလားတမာတိစိတ်တည်ငြိမ်မှုခုနဝိပဿနာကတော့ခုနပြောသလိုဝိပဿနာဆိုတဲ့စကားလုံးကိုကအနိစ္စဒုက္ခအနတ္တကိုသိတဲ့ဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိနေတော့ဝိပဿနာကရှုလို့ရှိရင်အနိစ္စဒုက္ခအနတ္တလက္ခဏာကိုပဲရှုတယ်အဲ့ဒီအနိစ္စလက္ခဏာဒုက္ခအနတ္တလက္ခဏာဘယ်မှာရှိလဲဆိုတော့ တကယ်အရှိတရားဖြစ်တဲ့ပရမတ်ယုံနဲ့နာမှမှရှိတယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ခုယောဂီတို့ယုတ်ကိုရှုတဲ့အခါရှုနာကိုရှုတဲ့အခါရှုရှုနေရတာမဟုတ်လားဘာကိုသိကျင်လို့ရှုနေတာတော့လက္ခဏာရေးသုံးပါးသိကျင်လို့မမြဲတာသိကျင်တယ်ဆင်းရဲတာသိကျင်တယ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေသိကျင်တယ်ဒီလိုမဟုတ်လားအဲ့ဒါသိကျင်လို့ရှုတယ် ဒီတော့အဲ့ဒါလို့ရှုတဲ့အခါကျတော့ရှုပါများလားလို့ရှုမှုသမာဓိအဲရှုမှုတတိအားကောင်းလာပြီရှုမှတ်မှုအားကောင်းလာပြီဆိုတော့စိတ်တဖြည်းဖြည်းတည်ငြိမ်မလာဘူးလားအဲရှုမှတ်မှုအာမကောင်းမှု ရှုမှတ်မှုကကျဲနေရင်တော့တည်ငြိမ်မှမလားအဲဒါကြောင့်တည်ငြိမ်တဲ့သမာဓိရဖို့ဆိုရင်ယောဂီဘယ်လိုလုပ်ဖို့လိုသလဲရှုမှတ်မှုစိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်ဖို့လိုတယ် ဟုတ်သလားရှုမှတ်မှုစူးစိုက်ဖို့လိုတယ်စိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်တယ်ဆိုတာအရှုခံအာယုံကို စိတ်အားစိုက်ပြီးရှုတာတမန်ကရှံကလေးမထိတထိလေးရှုတာမဟုတ်ဘူးဖောင်းတယ်ဆိုတရွေ့ပြေဖောင်းဖောင်းလာတာတေချာသိအောင်စိုက်ရှုတာအဲစူးစိုက်တာစိတ်စပ်အောင်ရှုတယ်ဆိုတာ ဖြစ်ပေါ်လာသမျှယုတ်ဖြစ်ပေါ်လာသမျှနာမ်ကိုတစ်ခုကမှမလွတ်ရအောင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်ပေါ်လာသမျှအကုန်လုံးဆက်ခါဆက်ခါရှုတာဟာဘာလဲစိစိဆက်ဆက်ရှုတာအဲ့ဒါလို့စိစိဆက်ဆက်ရှုပြီဆိုတော့ရှုမှုကလည်းစမသွားဘူးလားရှုမှုစသွားရင်ဘာဖြစ်မလဲအဟဲစိတ်တည်ငြိမ်လာမယ်အဲ့ဒီရှုမှုကမစဖဲနဲ့ကြားထဲမှာကွက်လက်တွေကြမ်းနေမယ်အချိန်တွေချားနေမယ်ဆိုရင်တော့ တမာရီဖြစ်မလားဖြစ်ပါဘူးခင်ဗျာအဲ့ဒါကိုနားလည်ထားဖို့လိုတယ်ဟုတ်ကဲ့လားဒီတော့စူးစူးဆိုင်ဆိုင်ရှူရမယ်စိတ်စိတ်ဆက်ဆက်ရှူရမယ်အဲ့ဒါတော့တစ်ခုပြီးတစ်ခုရှိတာမှလည်းပဲဖြည်းဖြည်းကလေးနဲ့စိတ်စိတ်ကလေးရှူရမယ်ဥပမာဆိုကြပါစို့လက်ဆန့်လိုက်တယ်ဆန့်တယ်ဆန့်တယ်ဆန့်တယ်သုံးချက်လောက်ပဲရှူတယ်လက်ကဆန့်ပြီးသွားပြီအဲ့လိုဆိုလို့ရှိရင်အဲ့ဒီရှူမှုဟာစိတ်သလားကျဲသလားကျဲ ကျဲရင်တမာရီအားနေမလားအားကောင်းမလားအဲ့တော့တမာရီအားကောင်းရင်ဘာလို့ကစိတ်စိတ်ရှုရင်ဖြည်းဖြည်းလို့မဟုတ်လားရွေးမှုတွေဖြည်းသမျှစိတ်ကလိုက်ရှုနေတဲ့အခါကျတော့စိတ်သွားရောရှုမှုတွေစိတ်စားလို့စိတ်သွားလို့စပ်မိတဲ့အခါကျတော့တမာရီအားကောင်းရောဒါကြောင့်မို့လက္ခဏာကိုသိခြင်းလက္ခဏာကိုရှုတဲ့အခါမှာ စသုံးလုံးလက်ကင်ထားရမယ်ဒီလိုမဟုတ်လားပါတယ်တော့စသုံးလုံးလက်ကင်ထားရမယ်အထူးစုံစမ်းစစ်ဆေးရေးမဟုတ်ဘူးဟုတ်ကလားသူတို့စသုံးလုံးကတော့အထူးစုံစမ်းစစ်ဆေးရေးဆိုမဟုတ်လားဒီမှာဘုန်းကြီးတို့စာစာသုံးလုံးကအစ္ဆဒကိုစုံစမ်းတာဗဟိတဆိုတာကိုဘအစ္ဆဒဆိုတာကိုတွင် ဟုတ်လားအစ္ဆဒဆိုတာကိုတွင် ဘယ်စသုံးလုံးလဲစူးစူးဆိုင်ဆိုင်စေးစေးဆတ်ဆာစိတ်စေးဟုတ်ပြီလားအဲ့ဒီစသုံးလုံးလက်ကင်ထားနိုင်တဲ့ယောဂီဆိုရင်ကိုယ်တွင်းမှာဖြစ်နေတဲ့ရုပ်တဏ္ဏရဲ့အနိစ္စဒုက္ခအနတ္တသဘောတွေရှင်းရှင်းလင်းလင်းမသိနိုင်ဘူးလားသိနိုင်တယ်နော်သူတို့ကိုပစုံစမ်းစစ်ဆေးတာနဲ့ဘုန်းကြီးတို့ကိုယ်တွင်းစုံစမ်းစုံစမ်းစစ်ဆေးတာဘယ်ဟာပိုခက်တယ် နီးတာခက်တယ်နော်ဝေးတာလွယ်တယ်နော်ဟုတ်ကလားဒီတော့ဝိပဿနာကဝိပဿနာရှုလို့ရတဲ့စိတ်တည်ငြိမ်မှုကလက္ခဏာကိုရှုလို့ရတဲ့စိတ်တည်ငြိမ်မှုဖြစ်တဲ့အတွက်လက္ခဏူပနိစ္ဆာနာဇံလို့ခေါ်တယ်ပါတယ်တော့ဝိပဿနာဇံလားသမထဇံလား ဟုတ်ကဲ့လားဒီတော့သမထဇံကိုတော့ဘယ်လိုခေါ်လဲအတိဘယ်ကရှုလို့ရတဲ့သမာဓိဝိပဿနာဇံကြတော့ဘယ်လိုခေါ်လဲလက္ခဏူပါနေဇာနာဇံအတိဘယ်က လက္ခဏာရေး၃ပါးကို ရှုလို့ရတဲ့တမာတိဟုတ်ကဲ့လားဒါကြောင့်စူးစိုက်တမှုကာယ၍ရှုဇံဟုခေါ်လေသည်သမထဇံဝိပဇံနတံပွားအာနတံကွဲလေသည်သမထဇံဝိပဇံနတံကွဲလေသည်ပါတယ်တော့သမထဇံရဲ့ဝိပဿနာဇံရဲ့လို့နှစ်မျိုးရှိတယ်ဟုတ်ကဲ့လား ဆိုသမထဇံဝိပဇံနတံကွဲလေသည်သမထဇံဝိပဇံနတံကွဲလေသည်ဆို သမထဇံကဘာကိုရှုလဲအာယုံကိုရှုတယ်ဝိပဿနာကဘာကိုရှုတယ်လဲဟုတ်ကဲ့လားအာယုံကိုမျှရှုမှတ်ကသမထဇံဖြစ်သည်အာယုံကိုမျှရှုမှတ်က သမထဇံဖြစ်သည်သို့အာယုံကိုမျှရှုတယ်ဆိုတော့ဘာကိုမရှုဘူးလဲ။ လက္ခဏာကိုမရှုဘူးဟုတ်ကဲ့လားအာယုံပဲရှုတယ်ဆိုလက္ခဏာ၃ပါးရှုမှတ်ညာမှတ်သားဝိပဿံဖြစ်သည်လက္ခဏာ၃ပါးရှုမှတ်ညာမှတ်သားဝိပဿံဖြစ်သည် ုန်းကြီးတို့မဆက်ကြကနေပဲရောက်သွားဆံရောက်သွားတယ်ဆံရောက်ကနေပြီးတော့ကြကြတော့အဘိညာဉ်တကိုးတွေကမိုးမြပြန်နေကြအောင်မလားမသိနော်ဘာနဲ့စပ်ပြီးပြောမိတာပါလဲသိတ္ထဖရာလောင်ရေတပေပြန်အောက်မှာပထမဇန်အာနာပါနပထမဇန်ဝင်စားနေတာအဲ့ဒါနဲ့စပ်သွားတယ်နော်ည သူရဲ့ခမဲတော်ဘုရင်ကြီးကလည်းလာပြီးတွေ့တဲ့အခါကျတော့ဝမ်းသာလွန်းလို့ရှိခိုးဥချဒီနေရာလေးကအရေးကြီးတယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဘုရားဖြစ်တာဒါလေးပြန်တွေးမိလို့ဖြစ်တာ။အဲဒါကြောင့်မလို့ဒါလေးကအရေးကြီးတယ်။ဒါတော့အရေးကြီးတဲ့အချက်ကလေးမေ့သွားမှဆိုလို့တလောက်နဲ့တော်ဟာပြီဒီနေ့။နော်။ရှေ့ဆက်ပြောရင်မေ့သွားမှဆိုလို့ဒါကြောင့်ဘုန်းကြီးတို့ပြိဿဟာ မြတ်စွာဘုရားရဲ့ဒေသနာတော်မှာရနိုင်တဲ့ပညာပွားများအထုတ်ခြင်းအပြင်ရနိုင်တဲ့သမထဇံကိုရောဝိပဿနာဇံကိုရောရနိုင်အောင် အချိန်ခါလိုက်အကြောင်းညီညွတ်သလိုရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်စူးစိုက်တည်ငြိမ်မှုသမာဓိတည်းဟုသောဇံကိုအခြေခံ၍လက္ခဏာရေး၃ပါးကိုသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလျှင် မဲ့ညာဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။